ဒီနေ့ခီးမထွက်ခင်ကအစမတတ်သေးတဲ့တရားကိုဆက်လက်ပြီးတော့ဟောပါမယ်။ယထာမှာဆိုရင်ပြည့်စုံရမယ့်အင်္ဂါရက်တွေပါလေ။ရှိကပြောခဲ့တာတကယ်ရေးပါတဲ့အင်္ဂါတရားအနေနဲ့မယထာမှာတတိဟာပရိဝါရဏအယံအတ္တဆိုတာပေါ့လေ။အကအကွယ်ပေါ့လေ။အဲဒါလိုတင်စားပြီးတော့ မိန့်ကြားထားတဲ့အချက်ကိုလက်တွေ့နဲ့ပေါက်ဆက်ပြီးတော့ဒီနေ့ဖြည့်ရှင်းပြပါမယ်။တဏှာမတဏှာအကြောင်းရှိလို့သွားတဲ့အခါပဲဖြစ်ဖြစ်အထူးအားဖြင့်ရန်သူနဲ့ရှင်ပြိုင်တိုက်ခိုက်ရတဲ့အဲစစ်တုံးရင်တွေပဲဖြစ်ဖြစ်လုံလုံချုံယုံအကာအကွယ်အရေးကြီးပါတယ်။တချို့အမကာရီတန်ကြကာကာရီဆိုရင် သိရေးကြည့်ပါလေတိဏ္ဍာအမြောက်တာဘုံတံပေါ့လေရန်သူကြီးပြစ်ခတ်တဲ့တာခံရအောင်ဆိုပြီးတော့အမာခံနေနဲ့ခြိတက်ရပါလေဒီကအမာခံကောင်းရင်ကောင်းသလောက်တစ်ဖက်ရန်သူကြီးပြစ်ခတ်လိုက်တဲ့အခါမှာမထိခိုက်ဘူးဒါလိုပဲအခုဘဝဆက်ဆက်ကကိုယ့်ကို အပေါ်စီးနိုင်ကျင့်လာတဲ့လောဘဒေါသအစရှိတဲ့ကိလေသာတွေကို ကြံပြီးတော့ရှင်ပြိုင်တိုက်ခိုက်ရမှာအဲဒီကိလေသာရဲ့ဒါအကာအကွယ်အနေနဲ့ပေါ့လေတတိဟာတိတ်အရေးကြီးပါတယ်တတိရှိရင်ရှိသလောက်ကိလေသာတန်ခံနိုင်တယ်ဒီနေ့အဲဒီတတိအကာအကွယ်ပဲဆိုတာပေါ့လေစာရင်းနဲ့လက်တွေပေါင်းစပ်ပြီးတော့ပြောပါမယ်ဒီကိလေသာတွေကဝိနည်းဌာနမှာဘာတွေနဲ့ဆက်ဆက်ပြီးတော့ဖြစ်နေသလိုလို့ဆိုတော့ တွားရ6ပါးမှာထင်ဟပ်လာတဲ့အာယုံ6ပါးနဲ့စပ်ပြီးတော့ကိလေသာတွေဖြစ်နေပါတယ်။မရှိလျင်ကိလေဝင် ရှုလျင်ကိလေတင်ကိလေစင်ဆိုတာမျိုးတတိထားလို့ရှိရင်အတိမထားလို့ရှိရင်ကိလေသာတွေစိတ်စဉ်ဝင်လာတာပဲ။တတိထားလို့ရှိရင်ကိလေသာတွေစိတ်စဉ်ဝင်မလာဘူး။ကာဝယ်ပေးထားတာပဲ။ဉာဏ်ကနေပြီးတော့ကိလေသာဖြစ်ပုံကတော့ဉာဏ်နဲ့ခိုက်တာမှာထင်ရှားတဲ့ ဖြစ်ခဲ့ယုံနာတရားတွေသူတို့ဖြစ်စေလိုက်ပြီးတော့ဆွေးမြဲစွာမရှိရဲ့မြင်ရတဲ့အာယုံချစ်စရာထင်ရဲ့လောဘဖြစ်တယ်မုန်းစရာထင်လို့ရှိရင်လည်းပဲဒေါသဖြစ်တယ်အဲ့ဒီခိုက်တာမှာထင်ရှားတဲ့သဘောတရားတို့ရဲ့ယုံနာတရားတို့ရဲ့သဘောမှန်ကိုအမှန်တိုင်းမသိလို့ရှိရင်ထိအောင်မသိလို့ရှိရင်မောဟဖြစ်တယ် တနည်းနည်းနဲ့တော့လောဘဒေါသမောဟကိလေသာတစ်ခုကတော့ဝင်သွားတာပဲ။ဘာဖြစ်လို့ဝင်တယ်လဲလို့ဆိုတော့တတိနဲ့အဆောက်အရှောက်အကာအကွယ်စိတ်ကိုမပေးလို့ပါပဲ။အဲဒါကိလေသာမရှိလျင်ကိလေသာဝင်တယ်ဆိုတာဒါပြောတာပဲ။ရှိလျင်ကိလေသာဆိုတော့တတိထားတော့မိမိရဲ့စိတ်လည်းပဲဟိုရောက်ဒီရောက်နဲ့မလီလွဲ့တော့ဘူး။ပြီးတော့ရရှိတဲ့အကျိုးလေးအဲတတိထားတဲ့အကျိုးကလည်းပဲကိလေသာ မဝင်တော့စိတ်တန်ရှင်းတာပေါ့အဲတော့ဒီအချိန်လေးကို စိတ်တန်တန်ရှင်းရှင်းဖြစ်အောင်အသုံးချရရောက်တယ်စိတ်မလီလွင်အချိန်ကိုအကျိုးရှိစွာနဲ့အသုံးချရရောက်တယ်မှာမနာကောင်းတဲ့သတိထားအဲတော့မြင်မှုနဲ့စလို့တတိထားတတ်ပြီဆိုရင်လောဘဒေါသမောဟအညစ်အကြေးတွေစိတ်စဉ်မဝင်တော့ စိတ်တည်တန့်ရှင်းသွားတယ်ကြည်လင်သွားတယ်လက်ငင်းအကျိုးတစ်ခါလည်းရလာတာသိကောင်းလာကြည်လင်သွားတော့စိတ်လည်းချမ်းသာလာတာပဲတစ်ချက်မှတစ်ချက်ချမ်းသာနှစ်ချက်နှစ်ချက်မှနှစ်ချက်ချမ်းသာစိတ်ချက်ဖန်နေစိတ်ချက်ချမ်းသာနေတမိနစ်မှနေတမိနစ်ချိန်တွဲမှချမ်းသာနေတာပဲအဲ့ဒီချမ်းသာလက်ငင်းကျိုးရလာတာတန်ရှင်းကြည်လင်ချမ်းသာတဲ့အကျိုးလက်ငင်းရလာတာလည်းကောင်းတယ်ရင်များစီးသွားတဲ့အခါကျတော့ဒီကအကာအကွယ် ကလုံးနေပြီအမှန်ချမ်းရတဲ့အခါမှာလေလေးတောင်မှမဝင်တော့ဘူးမိုးရွာတဲ့အခါနှင်းကြတဲ့အခါလည်းပဲမိုးတို့ရေတို့လည်းပဲမဝင်တော့ဘူးဆိုလို့ရှိရင်ဒီပေါ်မှာလိုက်ပါသွားတဲ့ပုဂ္ဂိုလ်တွေချမ်းသာနေတယ်လို့ပေါ့လူကြီးကိုချမ်းသာနေတာပဲပြီးတော့တတိကစိတ်ချမ်းသာအောင်စိတ်ပန်ရှင်းအောင်အကာအကွယ်ပေးနေတယ်ဆိုတာသိထင်ရှားတာပဲ အဲမြင်တဲ့အခါမှာမရှုရင်ကိလေသာဝင်ပုံရှုလို့ရှိရင်ကိလေသာဆင်ပုံရှင်းတယ်လို့ထို့အတူကြားစေခဏနာစေခဏစားစေထီစေတီစေပေါ့လေဖုံစေပိန်စေထိုင်စေဒီစေကိုယ်စေဆန်စေစောင်းစေငယ်စေကြွားစေလှမ်းစေခြားစေဒီလိုအခါမျိုးတွေမှာလည်းခဏဆွဲမြဲတဲ့တတိကလေးရှိနေရဲ့ တတိမထားလို့ဖြစ်နိုင်တဲ့ကိလေသာတွေဟာတတိထားလိုက်တော့ကိလေသာတွေမဖြစ်လာတော့ဘူးစိတ်စဉ်ဝင်လာတော့အဲ့ဒါကြီးလည်းပဲချက်ထွင်ပြီးတော့တည်ဖို့လိုပါတယ်ဘေးကင်းရဖြစ်တဲ့နိဗ္ဗာန်လို့မေထားကြီးနဲ့အရှိရှိပြီးတော့တွားရမှာဒီတတိဟာကိလေသာယံနေအထိခိုက်မခံရအောင်အကာအကွယ်အနေနဲ့ သိအရေးပါတယ်ဆိုတာဘုန်းကြီးတို့ယောဂီတွေစုမြင်ထားဖို့ပါပဲဒီတော့တတိဟာတကယ်မရှိမဖြစ်တဲ့အရေးပါတဲ့တရားဆိုတာပေါ့လေတကယ်အရေးကြီးတဲ့မြတ်ခင်ရှိပါရဲ့အစိတ်ပိုင်းတရားဆိုတာပေါ့လေနားလည်ထားဖို့ပါပဲတတိကနေရာဌာနတိုင်းမှာအရေးပါပါတယ်ဒီအပြင်ထင်ရှားသောဥပမာပြပါရဲ့အခု ပြထားတဲ့ဥပမာအပြင်ပေါ့လေပြောရလို့ရှိရင် နေ့စဉ်ဘုန်းကြီးတို့စားနေရတဲ့သမင်းတို့ဟင်းတို့မှာပါအထူးအပြင်ဟင်းမှာပေါ့စားမပါရင်မပြီးဘူးစားပါမှအရသာရှိတာစားမပါတဲ့ဟင်းစားလို့ရှိရင် ပေါ့ပြက်ပြက်နေပဲအလောတော်စားပါလာပြီဆိုလို့ရှိရင် စားတာဒုတိယကြအရသာရှိတယ်တတိမပါတဲ့ကိစ္စမှာဆိုရင် ဘယ်ကိစ္စမျိုးပဲဆိုလောကီကိစ္စပဲဖြစ်ဖြစ်အခုလိုဓမ္မကိစ္စပဲဖြစ်ဖြစ်ဝတ်ဖြစ်ဖြစ်ကြီးပဲอืมအဲ့ဒါလေးလည်းပဲနှိုက်ရှင်ပြီးတော့ကြည့်ဖို့လိုပါတယ်ပြီးတော့စားဟာဟင်းဟင်းမှာတကယ်အရေးပါတဲ့အစိတ်ပိုင်းတရားအနေနဲ့ပါဝင်နေတယ်ဆိုတာလည်းရှင်းပါတယ်စားဆိုတဲ့အရာဟာဈေးပေါ်ပေါ်နဲ့ရနေတော့တန်ဖိုးမထားတဲ့ပုဂ္ဂိုလ်တွေအဖို့ရပါ တန်ဖိုးမရှိလာဘူးအရေးမပါလာဘူးလို့ဆိုပေမဲ့လို့စားပါရမယ်ကိစ္စတွေမှာစားပါမှာပြီးနိုင်တဲ့ကိစ္စတွေမှာဆိုရင်စားတကယ်အရေးပါကြောင်းကောင်းနားလည်လာတာဒါလိုပဲကျုပ်ရတဲ့အာရုံနဲ့စပ်ပြီးတော့ကိလေသာတွေကင်းရှင်းပြီးတော့ကြည်ကြည်လင်လင်နဲ့ဗောဓိချမ်းသာသာဖြစ်ရေးအလေးမထားတတ်တဲ့ပုဂ္ဂိုလ်တွေအဖို့ရတော့ တတိဟာဘာမှအရေးမပါထားဘူးစီပေါ်ပေါ်ပဲလို့ဒီလိုထင်ပေမဲ့လို့တတိရဲ့အကျိုးကိုလက်တွေ့နားလည်တဲ့ပုဂ္ဂိုလ်များတတိပေါ်မှာတိတ်တန်ဖို့တွေထားတာတတိမပါရင်ဘဝဟာပေါ့ပြစ်ပြစ်ကြီးပဲဆိုတာပေါ့လေကောင်းကြီးနားလည်လာတာအဲတနည်းအားဖြင့်တတိဟာမရှိမဖြစ်တဲ့လက်ဆက်တန့်ရှင်းတဲ့ လီလိုပဲလီနဲ့လည်းတူပါတယ်သူကတော့အသက်ရှူရဆက်ရမှာနေလို့ထိုင်လို့ကောင်းတဲ့ပုဂ္ဂိုလ်များကိုချမ်းသာစိတ်ချမ်းသာ ရှိနိုင်တဲ့ပုဂ္ဂိုလ်များညီညာတဲ့လေတွေရှူရဆက်ရပြီဆိုရင်ကောင်းမှုဝေပြီးတော့ချက်ချင်းပဲလဲသွားနိုင်တယ်။သိရင်လည်းသိသွားနိုင်တယ်။ဒီတော့တရှင်းလက်ဆက်တဲ့လေ ရှူရှိုက်မှမမှုမှုပဲနဲ့ကျမ်းကျမ်းမှမှဖြစ်နိုင်တယ်တတ်ရှင်းတဲ့လေဟာသိအရေးပါတယ်ဆိုတာအမှန်ထင်ရှားတယ်လေကိုတရှင်းတဲ့လေကိုအရှင်းမရှူရရင်ညင်ညာတဲ့လေလည်းပဲရှူရချက်ရပြီဆိုလို့ရှိရင်တော့ဘယ်နည်းနဲ့မှလူဟာအသက်မဆက်နိုင်ဘူးဒါလိုပဲဟိုတတိဟာလည်းပဲလူဒီမှာလိုအပ်တဲ့လေလိုဖြစ်နေတယ် တကယ်လန်းဆန်းတဲ့အဲတန်ရှင်းတဲ့နေတွေဖြစ်နေတယ်မရှိမဖြစ်ဘူးသူကတော့တတိမရှိဒါဘဝအခါကသေးနေတာပဲလောလောဆယ်ဘဝမှာလည်းသေးနေတာပဲဒေတာနဲ့အတူတူပဲသိရေးကြည့်ပါလေအဲ့ဒါနဲ့လည်းနှိုင်းရှင်ကြည့်ဖို့ပါပဲနေရှုမှအသက်ဆိုင်နေတဲ့ပုဂ္ဂိုလ်တွေဟာလင်မရှုဘဲနဲ့ရပ်ထားရင်ချက်ချင်းတည်နိုင်တယ်လို့ထို့အတူပဲ တတိမထားတတ်တဲ့ပုဂ္ဂိုလ်များကတော့တေတာနဲ့အတူတူပဲဆိုတဲ့စကားစုမှာလောဘဒေါသမောဟကိလေသာအဖြစ်ခံရလို့ရှိရင်တဝါ၆ပါးမှာဖြစ်ဖြစ်တဲ့အဲကြုံတွေ့ရတဲ့အာရုံလေးနဲ့ဆက်ပြီးတော့ကိလေသာတွေဖြစ်ခံရလို့ရှိရင်အဲ့ဒီကိလေသာနေပြီးတော့ကံညီမြောက်သွားတယ်အကုသိုလ်ကံညီမြောက်တာမရတာပါပဲကုသိုလ်ကံဖြစ်တာကတော့ခန္ဓာနဲ့ပါ အဲ့ဒီကံတွေကဘဝတွေအကျိုးပေးတာပဲဘဝအကျိုးပေးတော့ဘဝတိတ္တရတော့ဒီဘဝတိနဲ့စတဲ့တည်ရတာပေါ့လေဖြစ်လာလို့ရှိရင် နောက်ဆုံးပြည့်ရမှာတည်ရမှာပဲအဲ့ဒီအသေးတွေကထက်ခါတက်ကသေးနေတာပဲဟာနောက်ထက်ခါတက်ကဖြစ်တတိမထာကံနေပြိကိရိတာတွေဖြစ်ကံပြုကာမတခါဘဝတိတ္တရသေထက်ခါတက်ကသေး အသေးနဲ့တူတယ်လို့မြတ်စွာဘုရားမိန့်ကြားပါတယ်ဒါမှာလေအရှင်းမရှိတော့ချက်ချင်းတည်နိုင်တယ်လို့ပေါ့လေတတိမရှိဘူးဆိုလို့ရှိရင်လောလောဆယ်လည်းပဲတည်သလိုဖြစ်ပြီးတော့ဘဝဆက်ဆက်လည်းပဲတည်ခြင်းအကြောင်းတွေဖြစ်သွားနိုင်တယ်ဒါမလို့ပမာတော့မတ်စုနောပတာလို့မြတ်စွာဘုရားမိန့်ကြားပါတယ်မိမိလျောကိုယ်ဝဆာသာတည်ထားပဲနေခြင်းဟာပမထတာတည်ခြင်းအကြောင်းပဲလို့ဒီလိုမိန့်ကြားပါတယ်ကျုံတွေ့ရတဲ့အာရုံနဲ့စပြီးတော့ ဖြစ်เสียအာယုံတွေးလို့လောဘဖြစ်ခံလိုက်ရလို့ရှိရင်ခုနညဉ့်ညမ်းတဲ့လေတစ်ခါရှူလိုက်ရလို့ရှိရင်တစ်ခါကြမ်းမာကြီးချုပ်တယ်သွားတယ်လို့တစ်ချိန်လောဘဖြစ်ခံလိုက်ရလို့ရှိရင်တစ်ချိန်စာအတွက်စိတ်ဟာညစ်သေးပြီးတော့စိတ်ဆင်းရဲမှုတွေစိတ်မကြည်လင်မှုတွေပေါ့လေစိတ်ဆင်းရဲမှုတွေဖြစ်သွားတာပဲမဟုတ်စရာအယုံနဲ့တွေးလို့ဒေါသဝင်လာပြီဆိုလို့ရှိရင်ဟိုလားညဉ့်ညမ်းတဲ့လေရှူရတယ်လို့ပေါ့လေကြမ်းမာကြီးတွေကိုကြမ်းမာကြီးတွေထိခိုက်သွားတယ်လို့ စိတ်ချမ်းသာရေးလည်းထိခိုက်သွားတာပဲအခြားအခြားကိလေသာတွေလည်းပဲကြုံရတဲ့အာရုံတွေနဲ့အဲအာရုံအလိုက်ပေါ်လေးဒီမှာအဝင်ခံလိုက်ရလို့ရှိရင်အဲ့ဒါညဉ့်ညမ်းတဲ့လေတွေရှူးနေတာလည်းအတူတူပဲပြီးတော့ပဂရိပုဂ္ဂိုလ်တွေမှာဆိုရင်အထူးအားဖြင့်ဒီလိုတတိရဲ့အကျိုးမသိလို့တတိတန်ဖိုးမထားတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်တော့အပြည့်ပါပဲကျင်ဝါတဲ့အာရုံတွေနဲ့စပြီးတော့လောဘညဉ့်ညမ်းတဲ့ လေတွေရှူရတယ်လို့ပဲရှူနေရတာဒေါသမောဟမာမနစသည်အများကြီးပါပဲတရက်မှာဆိုလို့ရှိရင်မြင်လိုက်ကြမြင်ရကြနေရစအထိရတိရနေပြီးတော့ညဉ့်ညမ်းတဲ့လေတွေရှူနေရတယ်လို့ပဲလောဘတွေဖြစ်ခံနေရတာလောဘတွေဖြစ်ခံနေရတော့စိတ်ပဲကြည်လင်ဝဲရတော့မလားဘယ်တန်ရှင်းဝဲရတော့မလားဘယ်စိတ်ချမ်းသာကိုရနိုင်ပါတော့မလားညဉ့်ညမ်းတဲ့လေတွေရှူရတော့ကြမ်းမာတွေထိခိုက်ပြီးတော့อืม ကိုကျမ်းမာရေးမရတယ်လို့ပေါ့လေဒီမှာစိတ်ချတာရေးမရပုံလေးရှင်းရှင်းရှင်းရှင်းပြီးတော့ကြည့်ဖို့သိလိုပါတယ်ပြီးတော့ဒီညဉ့်ညမ်းတဲ့လေတွေထဲမှာချက်ချင်းသတိမေ့ပြီးတော့မူးလဲစီနိုင်တဲ့တန်းငွေတွေလည်းပါလာတယ်ကက်စတီမူးလဲယုံနေမဟုတ်ဘူးချက်ချင်းစက္ကန့်ပိုင်းအတွင်းတည်စီနိုင်တဲ့တန်းငွေတွေလည်းပြည့်ပါတယ် မူးစေနိုင်တဲ့အငွေ့ရှိပါလို့ရှိရင်မူးယုံလောက်တော်သေးတာပေါ့ဒီစီနိုင်တဲ့အငွေ့ရှိပြီဆိုလို့ရှိရင်တော့ပယ်နည်းနဲ့မှကုစားလို့မရတော့ဘူးချက်ချင်းနဲ့တည်သွားနိုင်တယ်ဒါလိုပဲတွား၆ပါးကပေါ်လာတဲ့အာယုန်နဲ့ဆက်ပြီးတော့ဖြစ်ပေါ်တဲ့လောဘဒေါသကိလေသာတွေကလူတွေကိုမူးစေတယ်မိုက်စေတယ်။ကာမဂုဏ်လိုက်စားတဲ့ပုဂ္ဂိုလ်တွေဆိုကာမဂုဏ်ထဲမှာနစ်ပြီးတော့ ကိုကကိုတော့အဟုတ်ကြည့်လို့ထင်ပြီးတော့တခါအဲ့ဒါမှမူးနေတာပဲอืมကြုံတွေ့ရတဲ့အာရုံနဲ့ဆက်ပြီးတော့ဒါသာအကောင်းဆုံးဆိုတဲ့အနေနဲ့ပေါ့လေဒါဒါရင်မှုတဲ့သဘောမျိုးပေါ့အဲဒေါသတွေပြင်းထန်လာပြီဆိုလို့ရှိရင်ဒါလည်းပဲမူးတာပဲမိုက်တာပဲอืมအမှန်တပြင်းထန်တာပဲပြန်ပြီးတော့ထိမ့်သိရတာလည်းမသက်တာဘူးအဲဒီကနေပြီးတော့อืมစိတ်ကစားဝေဒနာတွေ သွေးတို့ယောဂါတွေနှလုံးယောဂါတွေလူဖြစ်တာပဲချက်ချင်းလောလောလတ်လတ်လည်းပဲခုနသိခြင်းနဲ့တန်းခွင့်ရှိရလို့ရှိရင်သိတယ်လို့ပေါ့လောဘတွေပြင်းထန်လို့ချက်ချင်းသိသွားတာတွေလည်းရှိတယ်ဒေါသတွေပြင်းထန်လို့ချက်ချင်းသိတာလည်းရှိတယ်လောကတွေအကြီးအကျယ်ဖြစ်လို့ချက်ချင်းသိသွားတာတွေလည်းရှိတယ်အဲ့ဒါဘာဖြစ်လို့လဲဆိုတော့ခုနလောဘဒေါသမောဟတွေမှာအမှန်တပြင်းထန်တဲ့ဓာတ်တွေပေါ့လေအရှင်ကြီးတာတွေပေါ့လေဖြစ်လိုက်တော့လင်ငင်းတည်သွားတာတွေပေါ့ ဒါတွေသိထင်ရှားပါလေဓမ္မပြီးတော့တတိရှိထားလို့ရှိရဲ့ကြုံတွေ့ရတဲ့ကာမဂုဏ်အာယုန်တွေနဲ့စပြီးတော့လည်းပဲမမူပြီးတော့အမနာဆိုးရတဲ့อืมတီလောက်ကြည်လောက်နိုင်တဲ့အဲလောဘဒေါသတွေဒါတွေအကာအကွယ်ပေးထားတော့လည်းပဲချက်ချင်းနဲ့လဲမသိနိုင်ဘူးအဲ့ဒါကြီးလည်းပဲအမနာထင်ရှားပါတယ်နှိုက်ကြံွေတင်လို့တည်တဲ့ပုဂ္ဂိုလ်ကဒီဘဝမှာပဲပြီးသွားနိုင်တယ် ဖို့ဘဝဒီဘဝကရှိဝဆက်ရတဲ့ဆိုးရတဲ့တန်ငွေတွေဟာပါမသွားဘူးသို့တော့မူလူကိုမူလဲစေတတ်ချက်ချင်းလည်းပဲသိစေတတ်တဲ့ကိလေသာအငွေ့သက်တွေကကိလေသာအငွေ့သက်တွေရှူမိလို့မကောင်းကံတွေပြုမိအဲ့ဒီမကောင်းကံကနေရဟိုဘဝမှာတခါတည်းဓမ္မအစိတ်တွေမပြေသလိုပေါ့လေအစိတ်ငွေတွေမပြေသလို ခံရတဲ့ဟာတွေကလည်းပဲမတက်တာလာဘူးအဲ့ဒါဒီဘက်ထက်စဉ်းစားမယ်ဆိုရင်ဒီကိလေသာတွေဟာအမှန်တရားကြောက်เสียကောင်းတယ်ဆိုတာပေါ့လေတဆင့်တိုးပြီးတော့နားလည်ဖို့အရေးကြီးပါတယ်တတိရှိတဲ့ပုဂ္ဂိုလ်ကတော့တတိထားသလောက်စိတ်စဉ်မှာညဉ့်ညမ်းတဲ့လေးဆိုးရတဲ့အဲတန်းဝင်တဲ့တူတဲ့ကိလေသာတွေဝင်ခွင့်မရတော့ တရားထိုင်ရတာကိုရှင်းနေတာတတ်နေတာအမှန်ကောင်းတာနောက်တတိတွေအရှင်ရလို့အပြည့်လာပြီဆိုလို့ရှိရင်စိတ်ရဆူဆီးမှုတွေအစဉ်စဉ်စဉ်စဉ်ရပြီးတော့ဉာဏ်ဤထူးထူးခြားခြားဖြစ်လာပဲတစ်ဆင့်နဲ့တစ်ဆင့်ဉာဏ်ဤလည်းပဲထူးခြားလာပဲအဲနောက်ဆုံးဥပဒနာဉာဏ်ဤအကျင့်ပြည့်စုံသွားရဲ့ဖြစ်ဖြစ်မစအငိမ့်တတ်စရာပေါ့လေဒီကိနဲ့နေပါဆိုင်သွားပါလေ ဒီတတိယတစ်ခါတည်းပို့ပေးလိုက်တာရောက်သွားမှာအဲ့လိုရောက်သွားရင်တော့ခဏဆိုးရတဲ့ဘဝတွေကိုအဆက်ဆက်ဖြစ်စေနိုင်တဲ့ကိလေသာအခိုးအငွေ့တွေပေါ့တတ်တည်ပြဲသွားပြီညဉ့်ညမ်းနဲ့လေးနဲ့တူတဲ့ဟာတွေပေါ့ညဉ့်ညမ်းနဲ့အဲဆိုးရတဲ့အခိုးကိလေသာအခိုးငွေ့ကင်းသွားပြီအဲ့ဒါတော့အနေမျိုးရောက်တယ်ဆိုရင်စိတ်ချမ်းသာမှုရရှိသွားပြီပေါ့ ဒီဘဝမှာပဲတရားပေါက်ရရှိထားပြီဆိုရင်ဒီကောင်းလေးတန်လေးရှုနေရတဲ့ပုဂ္ဂိုလ်ဟာอืมကိုချမ်းသာကိုချမ်းသာနေကိုချမ်းသာရရတယ်လို့ပေါ့ဒီစိတ်ချမ်းသာရလည်းရတယ်လို့ထို့သူပဲဒီတတိလေးလက်ကင်ရရှိတဲ့ပုဂ္ဂိုလ်ဟာတတိဟာတိတ်တန်ဖို့ရှိတာပဲဆိုတာပေါ့လေနားလည်လာတယ်ညဉ့်ညမ်းနဲ့လေရှိရတဲ့အခါကျမှတန်ရှင်းတဲ့လေးရဲ့အကျိုးကိုသိပြီးတော့ဒီပေါ်မှာတန်ဖိုးထားတယ်လို့ တတိယအကျိုးကိုလက်တွေ့အားထုတ်လို့မိမိတဏ္ဍာမှာဆွေးမြဲစွာ ထူးထူးခြားခြားဖြစ်လာမှအကျိုးတည်တာအကျိုးတည်မှတဝှထားလာတာဒီတော့တတိယအကျိုးကိုဒီနားလဲအောင်အမြဲမပြတ်ဆွေးမြဲစွာရှိမှပြီးတော့တတိပေါ်မှာပေါ့လေတန်ဖိုးတွေထားရအောင် ကြိုးစားအထုတ်ဖို့သိလိုပါတယ်ဖြစ်တိုင်းမှရှိစေတဲ့စကားစုမှာဖြစ်ကမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းထီတိုင်းဒီတိုင်း သတိထားသတိထားလို့ရှိရင်ကိလေသတိမထားလို့ဖြစ်နေတဲ့ကိလေသာတွေကိုအစောက်ရှော့ကာကွယ်ပြလိုက်သည်တဲ့ဒီလိုမိကြပါတယ်ကိလေသာပဲတကြောင်ချိန်ကြပါ